ခန်းကြီး30အငယ်1မှ7ရေလွှမ်းမိုးသောနောက်နောအေတာရှေမဟာမယာဖက်တို့မှဆင်းသက်သောတားစဉ်မြေဆက်တို့ကိုဆိုပေအံယာဖက်ဤတာကဂောမာမာဂောကမာဒေယာဝွန်တုပလမေရှက်ထိရတီဂောမာတာကအာရှကေနရိဖတ် တော်ကမတီယာဝန်သားကားဧလိရှာတာရှုကိတ်တိန်ဒေါနနေတီဤသူတို့သည်လူအမျိုးမျိုးတကြွတနိုင်ငံမြေနေတို့ကိုဘာသာအသီးသီးအမျိုးအနွယ်အသီးသီးရှိသည့်အတိုင်းအချင်းချင်းခွဲဝေကြ၏ဟာမသားကကုရှမိစရိဖုတခါနန်ဒီကုရှသားကသေဘ ဟာဝိလတာပတယာဂမတတိခာတိယာဂမတာကာရှေဘဒေတန်ဒီကုရှသည်တာနေရောဒကိုလည်းရသည်ဤထိုသားသည်မြေကြီးပေါ်မှာအူးစွမ်းနိုင်သောသူဖြစ်၏ထာဝရဘုရားရှေ့မှအာကြီးသောမုတ်ဆိုးဖြစ်၏ထိုကြောင့်စကပုံ၌ကဘုရားရှေ့နေရောဒအာကြီးမုတ်ဆိုး ပြုလုပ်တည်လိုဟုစတ်ဆိုသည်သူ၏နိုင်ငံဦးကားရှိနာပြည်၌ဘာဘူးလိုမျိုးအေရမျိုးအကမျိုးကာလနေမျိုးဒီထိုပြည်မှအာရှုရိပြည်သို့တွား၍နိနဝေမျိုးယေဟောဘုမျိုးကာလမျိုးကို၎င်းနိနဝေမျိုးနှင့်ကာလမျိုးဆက်ကြားမှကြီးစွာသောမြို့ဒီဟုသောရေတင်မြို့ကို၎င်းတိဆောက်လေ၏ အငယ်73မှ20မိဇရိန်သားကလူဒိန်လူအာနမိန်လူလဟဘိန်လူနာတုဟိန်လူပါတရုတိန်လူကတလူဟိန်လူကတောရိန်လူဒီကတလူဟိန်အမျိုးတဲကဖိလိတိလူဖြစ်သည်ခါနန်သားအကြီးကဇီဒုံထိုနောက်ဟေတထိုနောက်ယေဘူးတိလူ အာမောရိလူ ဂိရဂါရှိလူဟိဝိလူအာကိလူတိနိလူအာဝဒိလူဇေမရိလူဟာမတိလူဒီထိုနောက်ခါနန်အမျိုးသားအသီးသီးတို့သည်နှံ့ပြားကြလေ၏ခါနန်အမျိုးသားနေရာပြည်နယ်သည်ဇီးတုံမြို့မှဂေယာမြို့ဂါဇမြို့တိုင်အောင်၎င်းတဖန်တောတုံမြို့ဂေါမောရမြို့အာဒမမြို့ဇေဘိုင်မြို့ကိုလွန်၍ လာရှမြို့တိုင်အောင်၎င်းရှိတည်းဤသူတို့သည်တီးခြားသော အမျိုးအနွယ်တီးခြားသောဘာသာအလိုက်အပီးပီးအတိုင်းတိုင်း၌နေသော ဟာမသားများ ဖြစ်တည်းအငယ်21မှ32ရာဖက်ညီဟေဘဲလူ အပေါင်းတို့၏အဖ ရှေမသည်လည်းသားများကို မြင်လေ၏ရှေမသားကအေလံအာရှုရအပဇတ်လူဒ အာရန်ဒီအာရန်သားကဥဇဟုလဂေတာမာရှဒီအာပဇတ်သားကရှာလရှာလသားကဟေဘာဒီဟေဘာဒီလည်းသားနှစ်ယောက်ကိုမြင်လေ၏သားတစ်ယောက်ကဖာလက်အမည်ရှိ၏အကြောင်းမူကားသူ့လက်ထက်၌မြေကြီးကိုခွဲဝေကြ၏သူ၏ညီကားယုတ်တန်အမည်ရှိ၏ယုတ်တန်သားကားအာလမောဆရှီလက်ဟာဇမဝက် ယေရဟာဒောရံဥဇလဒီကလအောဘလအပိမေလရှေဘအောဖိရဟဝိလယောဘဤသူအပေါင်းတို့သည်ရုတ်တံသားဖြစ်သည်သူတို့နေရာမူကားမေရှမြို့မှသည်အရှိမျက်နှာ၌တေဖာတိုင်အောင်ရှိသည်ဤသူတို့သည်တီးခြားသောအမျိုးအနွယ်တီးခြားသောဘာသာအလိုက် အပြည်ပြည်အတိုင်းတိုင်းတို့၌နေသောရှေမသားများဖြစ်သည်ဤ၍ကမိမိတို့အမျိုးအနွယ်အသီးသီးအလိုက် မှတ်သားသော နောအေသာဆွေစဉ်မျိုးဆက်စည်ရင်ပေသည်ထိုသူတို့သည်ရေလွှမ်းမှုသောနောက် မြေကြီးပေါ်မှတီးကြသော တိုင်းပြည်တို့ကိုတီထောင်ကြလေ၏